ဒီမင်းဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း28ရက်တလ2010ခုနှစ်တွင်ဟောကြားတော်မူသောဒုက္ခဆုံးရာလွတ်လန်းရှာတရားတော်သူစီကိုတညာလုံးလာတာထင်တယ်ဟုတ်တယ်ပါဗျာဟင်ဟင်အိတ်ချင်သေးဘူးလားဟင်တို့ကတော့အိတ်ချင်လိမ့်မယ်ထင်တာဘူးဗျာဟင်ဟင် အေးလာပြီးပါလာလို့မှာတော့အောင်မတရားနာမလို့တဲ့ဟင်အောင်မဟောနာဟောနာမလားနာပါပါဗျာနာမမထင်မောင်းဗျာဟင်နာတယ်ကဟိုတို့ကြားတာနဲ့နာတာလည်းခဏခဏပြောဘူးပြရပဲဟာဟင်နာတယ်ဆိုတာကတခါတည်းအသေးသေးဆွဲပြီးကိုအခဲမကြီးမှ နာတာလို့ပြောတာ တင်နာကြပြီးပြီးတော့ပြန်သွားပြီအဲ့ဒါနာတာမဟုတ်ဘူးဟင်တို့ဘာတော့ပြောနေကြဆိုချင်းရင်အိမ်နဲ့ရံဖြစ်တုံးကဟာမျိုးချင်းရင်အိမ်နဲ့ရံဖြစ်တုံးကချင်းရင်အိမ်ကမခံရင်ပေါက်ပြောထားတော့ဘယ်နဲ့တော့နာသလားမနာဘူးလားနာပါပါဘုရားအဲ့ဒါကြတော့ခဲကြည်သလားမကြည်ဘူးလားကြည်ပါဘူးဟင်အဲ့လောက်ထိနာမှာလားနာပါပါဟင်အဲလာလာတော့လာကြတာဒီအဲ့လောက်ထိနာမှာဗျအဲ့တော့သူ သာသနာနဲ့ကျုံတဲ့လူသားများမှာအခွင့်အရေး၄မျိုးရှိနော်နော်အခွင့်တူကြီး၄မျိုးလို့စာလို့သုံးဖျားပွင့်လာတာလဲဒါလည်းခွင့်ရေးတစ်ခုပဲတကယ်လို့ဖျားမပွင့်ဘူးဆိုရင်တို့ကုသူမှလည်းမသိဘူးအကုသူမှလည်းမသိဘူးဟိုညင်ခိုင်းတာပဲလိုက်လို့ရတော့မှာဟုတ်နော်ကိုညင်ကဟို တူညီကြဆောင်တဲ့ပုဂ္ဂိုလ်ကြတော့ကြိုက်တာပဲသိတယ်ကျန်တာမသိဘူးဟင်လေဓမ္မိတဆောင်တဲ့ပုဂ္ဂိုလ်များကြတော့တွေ့ရင်တိုက်ဖို့ခိုက်ဖို့ပဲသိတယ်ကျန်တာမသိဘူးဟုတ်နော်ဟင်လေတဆောင်တဲ့ပုဂ္ဂိုလ်များကြတော့သူကမိတိမိရောနဲ့နေတာများတယ်ဘာမှမသိဘူးသူဟာသူမိတိမိရောနဲ့တက်တာပြီးရောပဲကောင်းတာလည်းမသိဘူးဆိုတာလည်းမသိဘူးသူကြိုက်တာလုံးမှာပဲ ဟုတ်နော်အဲအဲ့ဒီမောဟဥဆောင်တဲ့ပုဂ္ဂိုလ်ကြတော့ဆွဲရပါတယ်လို့သာကဆိုတယ်ဟုတ်နော်ယတိပြမရှိဘူးအဲကောင်းသူနဲ့တွေ့ရင်ကောင်းတယ်ကောင်းတယ်ပဲပါသွားမှာပဲသို့သူသို့သူနဲ့တွေ့ရင်ဆိုးတယ်ပဲသူကပါသွားမှာပဲဟုတ်နော်ဟင်ဟိုလောဘသမားကတော့ဆွဲရမှာပါဘူးသူကတော့သူကြိုက်လိုက်မှာပဲဒေါသသမားကတော့ဆွဲရမှာပါဘူးသူမကြိုက်တိုက်မှာပဲအဲ့ဒါတို့လူစိတ်မဟုတ်ဘူးညင်စိတ်ခေါ်တယ် ဖျားမပွင့်ရင်တို့ကညင်နဲ့တွေသွားမှာနော်အဲဒုနာကဟာတွေကြည့်ဗျာနွားတွေခွေးတွေတိရိစ္ဆာန်တွေလေအဲအဲ့ဒါညင်နဲ့သွားတာတွေသူကညင်ဆောင်နေလေဟုတ်နော်ညင်ဆောင်နော်ဒါမှတိရိစ္ဆာန်တစ်မျိုးနဲ့တစ်မျိုးတူလို့လားဗျအဲသူတံတံများရသွားပါသွားလားထဲနော်ဟင်သူတံများဒါအဓာဆောင်ရအတိုင်းပါသွားလားမဟုတ်ဘူးလားဟင်အဲတော့ခွေးနဲ့ဝက်မတူဘူး ဟင်ဝယ်နဲ့ကြက်မတူဘူးအဲဓာတ်ဆောင်ညာသူတို့ကပါလာအဲ့ဒါညင်းနေတို့ဒီမှာလဲအဲသာသနာနဲ့မကြုံလို့ဒါကကုသိုလ်ဒါကအကုသိုလ်ဒါလို့ရင်အပြစ်ကင်းနေကောင်းကျိုးရတယ်ဒါလို့ရင်တော့အပြစ်မကင်းဘူးဆိုးကျိုးပဲခံရမဲဆိုတာမျိုးဖျားပွင့်မှသိနိုင်တာနော်တောင်ဖျားပွင့်တာလဲတို့လူတွေအတွက်အခွင့်ကောင်းနေဗျဟင် ဘုရားကပွင့်နေပြီဗျအဲ့ဒီပွင့်တဲ့ဘုရားကသာသနာတော်တို့နဲ့ဝေးနေပြီဆိုပါတော့ဟုတ်နော်ဥမာမဲ့အိန္ဒိယပြည်မှာဘုရားပွင့်တယ်ဗျာတို့ဒီမှာနေလို့ပွင့်တာတို့နဲ့ဘာမှဆိုင်မဖြစ်သွားမှာပေါ့သာသနာထွန်းကားတဲ့နေရာလူလာဖြစ်မှာလေဘုရားအကျိုးခံစားခွင့်ရှိတာဟုတ်နော်အဲ့တော့ဒုတိယကသာသနာထွန်းကားတဲ့နေရာလူလာဖြစ်တာလေဒါလည်းခွင့်ကောင်းနေဗျာ အခွင့်ကောင်းဆိုတာကအခွင့်ကောင်းယူရင်ရမယ်ပြောတာပေါ့ဗျာမယူမရဘူးပေါ့ဗျာဟုတ်နော်အခွင့်ကောင်းဆိုတာယူရင်ရမယ်ပြောတာမယူမရဘူးဟုတ်နော်ဒါလည်းခွင့်ကောင်းပဲတိသာသနာထွန်းကားတဲ့နေရာသာသနာထွန်းကားတဲ့နေရာရောက်တိုင်းယူရကောင်းမှမသိလို့ရှိရင်လေဒီခွင့်ကြီးလေးရှုံးပါပဲမရှုံးနိုင်ဘူးလားရှုံးပါပါရှုံးပါပဲဗျာအခွင့်ကောင်းလူချင်းရင်ရနိုင်တာပြောတာဗျာ ဟုတ်ဗျာပြီးတော့တခါတို့နံပါတ်3ခွင့်ရေးကြတော့အယူမှန်နာဖြောက်နာတာမဝါရခေါ်တာပေါ့တို့ဟာတော့စာနဲ့ပြောလို့ရှိရင်တော့ကာမတက္ကတဝါဒီလို့ခေါ်မှာပေါ့လေကောင်းတာလို့ရင်ကောင်းတာဖြစ်ပြီးဆိုတာလို့ရင်ဆိုတာဖြစ်ပြီးဆိုတာဒီအယူတော့လူတိုင်းရှိကြတာထင်တာဟင်တို့ ရွာတဲ့ပြောနဲ့ပြောလို့ရှိရင်တော့အဲနေသွားရင်နေဘူးနွေခါခရီးသွားရင်နေဘူးသည်ဟုတ်ဗျာဆောင်းခါခရီးသွားတော့အေးသည်ဟုတ်ကလားဟင်ဟုတ်နော်အဲဒုက္ခနဲ့ဒုက္ခကိုသူမသိမသိရင်နွေနဲ့ဆောင်းပဲပြောစို့နွေနဲ့ဆောင်းကတော့လူတိုင်းသိတယ်သိပါလားဟင်နွေနဲ့ဆောင်းတော့လူတိုင်းသိတာပဲဗျဟင်အဲတော့ဟိုဒုက္ခသိခြင်းရင်နွေကြည့်ဒုက္ခသိခြင်းရင်ဆောင်းကြည့် ဟုတ်ကလားဗျာဟင်ကောင်းတာလို့ရင်ကောင်းတာဖြစ်တဲ့ပုဂ္ဂိုလ်ဟာအဲဒုက္ခရမှာမဟုတ်ဘူးလားအဲအဲ့ဒါဆိုဆောင်းတဲ့သူသဘောဗျအေးချမ်းချမ်းနေရသဘောဗျဟင်ဆိုတာလို့တဲ့ပုဂ္ဂိုလ်အဲဗျာသူမြို့တွေနဲ့ပြောလို့ရှိရင်သူများပြည်စည်းခိုးကြည့်ပါလားဗျတိုက်ကြည့်ပါလားဗျဟင်အဲ့ဒီခိုးတဲ့ပုဂ္ဂိုလ်တိုက်တဲ့ပုဂ္ဂိုလ်ပလိကဖာနာမဖာနာပါတာသူ့လိပ်ပြသူမလုံနာနဲ့ကူဘယ်လိုမှကိုချမ်းသာဘူးဗျာချမ်းသာ ဟင်ဟိုကကာယကံရှင်ကတိုင်းတိုင်းမတိုင်းတိုင်းပြဟုတ်ဗျာဟင်အဲပလိတ်ကလည်းလိုက်လိုက် မလိုက်လိုက်ပြကိုယ်စိတ်ကကိုယ်ပြန်၆ထာနဲ့ကိုပဲနေတော့ဟင်ဟိုပုံဒီပုံနဲ့ချမ်းသာပါမလားချမ်းသာပါဗျာအေးဗျာဟုတ်နော်မှန်ပါဗျာဒါကိုလိပ်ပြကို ကိုစိတ်ကကိုပြန်၆ထာပြောတာဟင်ဒုက္ခဆိုတာအဲ့ဒါမျိုးပြောတာဟင် ဆိုတာလို့ရင်ဆိုတာဖြစ်ပြီးအဲ့ဒါပြောတာထင်နော်ကောင်းတာလို့ရင်ကောင်းတာဖြစ်ပြီးတို့ကုသိုလ်ပြုတဲ့ပုဂ္ဂိုလ်များကြတော့သူ၅မျိုးထင်ဗျဟင်ကုသိုလ်ပြုတဲ့အတွက်သူ့မှာလူတွေနတ်တွေကချစ်ခင်များနိုးမှုကိုခံရဟင်ဘာဖြစ်လို့တို့တို့နတ်တွေနတ်တွေနတ်တွေဟိုယူယူနတ်တွေလည်းရှိမှာပေါ့ပြီးတော့တို့နတ်မဟုတ်တာတွေလည်းရှိကြမှာပေါ့အာဒီကတို့လူကုသိုလ်ပြုနိုင်တဲ့ ကိုမရှိဘူးเนาะသူတို့မှာဥပါဒါယုတ်ကိုတို့ကလူလေးကုသူပြုမှတို့အမျှဝေမှတို့ကဒါလေးဝေစုရရှာတာတော့ကောင်းမှုပြုတဲ့ပုဂ္ဂိုလ်ကိုလူတွေနဲ့တီးကချစ်ကြတာဟုတ်ဗျဟုတ်နော်လူတွေနဲ့တီးကချစ်တာအဲသူတို့အတွက်တို့ကအမျှဝေလို့ဟုတ်ဗျသူတို့တို့လုံးမမလုံနိုင်တာဟင်တို့လုံးလုံနိုင်မှု တို့ကဒီကနေပြီးတော့ကိုကောင်းမှုလေးပြုအမြဝေးအဲ့ဒါလေးတို့ကဒါတို့ခေါ်ပြီးဒါလေးနဲ့တက်တင်တဲ့ပုဂ္ဂိုလ်တရားတဲ့ကျွတ်တင်တဲ့ပုဂ္ဂိုလ်ကြိုးရတာဘူးဗျာဟုတ်နော်ဟင်းဒါမှမဟုတ်လူတွေနတ်တွေခင်ဗျာနှုံးမှုကိုခါရပြီးတော့အဲ့ဒီကုသိုလ်ကောင်းမှုပြုတဲ့အိမ်ဟာသူတော်ကောင်းတွေပဲအဝင်ထွက်များတယ်ကုသိုလ်ကောင်းမှုပြုတဲ့အိမ်လေဟင်လူယုံမဝင်ရဲဘူးအယသမားဝင်ရဲဘူးဖဲသမားဝင်ရဲဘူးဟုတ်နော်ဟင်ကောင်းမှုပြုတဲ့အိမ်မှာ သူတော်ကောင်းတွေပဲဝင်ထွက်များတဲ့ဗျပြီးတော့ဘယ်နေရာသွားသွားသွားတဲ့နေရာမျက်နှာပွင့်ကောင်းမှုရှင်ကိုဗျဟင်သွားတဲ့နေရာမျက်နှာပွင့်မာတဲ့ဗျဟုတ်ကလားဗျပြီးတော့ဘယ်နေရာမျိုးမဆိုဝင်ဝင်ရဲထွက်ရဲတဲ့ကောင်းမှုလုပ်ထားတာကိုဗျာနော်ကောင်းမှုလုပ်ထားတာကိုဗျာတောင်းဘယ်နေရာမျိုးမဆို၄မျိုး ဒါကိုတို့တိဟစစ်သူကြီးရာသကျူပိမသာရမင်းရဲ့ပူချုပ်ပေါ့လေသူကဖရာကိုမေးလို့ဖရာဖြစ်ဖြေတယ်အဖြေပါတာဟုတ်နော်တပည့်တော်တို့တော့ဒီလိုလှူနေတယ်ဗျာဒီလိုပဲပစ္စည်းတွေဟိုပေးကနေတယ်ဗျာတပည့်တော်တို့ဒီလိုလှူလို့ဟိုလက်တွေ့ကုသိုလ်ပါရသလဲလို့မေးတာတရားသိသူကြီးမေးလို့ဖျားဖြေတယ်ဖြေရအဲ့ဒါဟုတ်ဗျာ ပြီးတော့သေတဲ့နောက်မှာဒီကုသူအာယုံပြုတဲ့အတွက်သူကနိုင်ရင်ဖြစ်ရင်ဖြစ်မဖြစ်ဘူးပဲအပေမရောက်နိုင်ဘူးပေါ့ဗျာဟင်ကောင်းမှုပြုတဲ့အကျိုးတဲ့ဗျအဲ့တော့တို့ဒီလိုသိနိုင်တာဒီတမ္မာအယူရှိမှနော်ကံယုံမှထင်တယ်ဒါမို့နံပါတ်3အခွင့်အရေး ယုံဖို့တာမာအယူရှိဖို့အရေးကြီးဆုံးပဲဗျဟုတ်နော်တာမာအယူရှိတာလည်းအခွင့်မျိုးအခွင့်ကောင်းတစ်မျိုးတဲ့ဗျပြီးတော့နံပါတ်၄ခွင့်ကောင်းကြတော့တို့မျက်စိအကြည့်နားအကြည့်တွေအကြည့်ဓာတ်၆ခုကောင်းတာလည်းအခွင့်ကောင်းနေဗျဟင်ဟင်သူတို့မြန်မာကြီးနေကြည်နေရအကြည့်ဓာတ်ကောင်းမှုကြည်ကောင်းလားမကောင်းလားကောင်းပါဘူးကြည်ပေါ့အလွယ်သုံးစားလောက်လာကြဟင် ဟင်မျက်လုံးငှားနဲ့ကြည်ရတဲ့ဘဝရောက်ဟင်ကိုမျက်လုံးနဲ့ရသေးလားဟင်ကြည်မျက်လုံးငှားနဲ့ကြည်ရတာကြည်တာဟုတ်တယ်ဟင်ကြည်ရလဲလားထိုင်နေဟင်မျက်လုံးငှားကြီးနဲ့ဟင်ချက်နေချုပ်ဘူးတမချက်လားချုပ်တယ်လို့ပြောတာဟင်ချုပ်ဘူးတယ်ပဲကြည်ဟင်ဟင်မျက်စိအကြည်တနားကြည်တကောင်းတော့တို့ဟူမှားများမှာနောက်ခံပြဓာခံကောင်းတော့ပေါ်လာတဲ့မြင်ကွင်းကို တိတိကျကျမြင်နိုင်တယ်နော်ဟိုမှန်များတွေ့ပါလိမ့်မယ်မှန်နေခင်ဗျားတို့လည်းရှိနေကြတာပဲဟင်နောက်ခံကောင်းတဲ့အတွက်မှန်မှအကြည်တအားကောင်းတော့ကိုသူ့မှန်ရှိမှလာပြီးတော့ပြတဲ့အရေးကိုပြီးပြီးပြင်းပြင်းဖတ်နိုင်တယ်တဲတဲကွယ်ကွယ်သိနိုင်တယ်တောင်းလို့မျက်စိအကြည်တရှိတဲ့ပုဂ္ဂိုလ်တဲ့ဘုရားဖွင့်ရင်ဘုရားကိုကြည်ကြည်လင်းလင်းတန်ခါဘူးတန်ခါကိုကြည်ကြည်လင်းလင်းပေါ့လေဟုတ်ဗျ အဲနားကြည့်တာကောင်းတော့ဟောဟောတဲ့တရားတော်ကိုပြီးပြီးပြင်းပြင်းမကြားနိုင်ဘူးလားဒါမို့အကြည်ဓာတ်၆ပါးကောင်းတာတဲ့အခွင့်ကောင်းအာယုံဖန်ဖန်နိုင်တယ်ဟင်အာယုံဖန်တော့ဘာဖြစ်တုံးသူကတရားရဖို့နော်ဖရာဟုဖူရတဲ့တရားတက်ဖို့တရားနာရတဲ့တရားတက်ဖို့ယုံကြည်ချက်အကောင်းဖို့ပြောတာတင်တယ်ဟင်တရားတက်တယ်ဆိုတာယုံကြည်ချက်ကောင်းဖို့ပြောတာဟုတ်နော် တရားတော်ဟောလိုက်တဲ့ကောင်းတာလို့ရင်ကောင်းတာဖြစ်တယ်ဒါကြားလိုက်ရင်တို့ကောင်းတာလုတ်ခြင်းစိတ်တရားပေါ်လာအောင်လို့ဟုတ်ဗျဆိုတာလို့ရင် ဆိုတာဖြစ်တယ်ဒါကြရင် ဆိုတာလို့ရင်ဆိုတာဖြစ်မှကြောက်လို့ရှောင်ကျင်တဲ့ယုံကြည်ချက်တရားသိပေါ်ဖို့ပြောတာဗျဟုတ်တယ်နော်ဟင်ဒါမို့အကြည်ဓာတ်6ပါးကောင်းတာလေအခွင့်ကောင်းတဲ့တို့မှာခွင့်ကောင်း၄မျိုးကိုယ်ကိုရှိတယ်ထင်နော်ဟင် အခွင့်ကောင်းတွေတော့ရှိနေပြီအဲရတဲ့အခွင့်ကြီးကိုယူကိုယူကြရလားဟုတ်ပါမလားဗျာဟင်ဟင်အဲ့ဒီခွင့်ကြီးတွေဘယ်ကိုသုံးချမှာတော့ဗျာဟင်ဒါနလောက်နဲ့မပြီးနဲ့နော်တရားတွေရှိကြပါပြီဒီခွင့်ကောင်းတွေရနေကြပါပြီဒါနလောက်နဲ့မပြီးနဲ့ ဒါနသည်ရိတ်ခါပဲရှိတယ်ခရီးဆုံးမှုမဟုတ်သေးအဲ့တော့ကိုသွားမဲ့ခရီးတူရင်တူသလိုရှည်ရင်ရှည်သလိုတို့ဒီနေ့တော့ဇီကုန်းနေလာတော့ဇီကုန်းကနေမဟာမြိုင်လာရင်မဟာမြိုင်ရိတ်ခါလောက်ပါရင်တော်ရောပေါ့မဟာမြိုင်နဲ့ပူပြီးအဲမဟာမြိုင်မှာဘယ်နေရနေရမှာတော့တညာအိပ်ပြီးပြန်ဟုတ်ဗျာပြန် နှစ်နာရီစီကြလိမ့်မယ်မထင်နဲ့ဟုတ်ဗျာဟင်ဒီနေရာကဖူးဖို့ရလောက်ရှိတာတို့လည်းပရိသတ်လက်မခံနိုင်မအောင်အာထုတ်မရတဲ့အချိန်ဒါအာထုတ်ချိန်တို့နတ်တလူတိအောင်ဟာပြင်ပသာသနာနောက်ဆုံးဖရာတေကြောင်းဆောက်ဟောမယ်ပြောမယ်ပြမယ်အဲ့ဒါနတ်တလူ60ဖြစ်နေတာနောက်ဆုံးကျင်ညာခဲ့ပြီးပြီဒီအဲ့ဒါအပြင်သာသနာခေါ်တယ် အတွင်းသာသနာကြတော့အတွင်းသာသနာလောက်ပါပြီလေဟုတ်ဗျအတွင်းသာသနာကဟောခြင်းပြောခြင်းမဟုတ်ပရိသတ်တွေ့ခံတဲ့အချိန်မဟုတ်သို့တော့ကိုပရိသတ်များတစ်နှစ်တစ်ချိန်တော့ဖြင့်ဖူးပါစေတွေ့ပါစေဟုတ်ဗျာဒီတော်ရောပေါ့ဗျာတစ်နှစ်တစ်ချိန်တစ်ချိန်တစ်ခါလောက်တွေ့ရတော်ရောပေါ့ဗျာဟင်ဟင် ပုတ်ကလားဗျတို့ဘာလို့ဖို့တုံးဗျအဲတို့ခုပြောတာပဲကဲအာထုတ်သမ်းပါအောင်ဗျဟုတ်ဗျဒါနကအဲ့တော့တို့ဒီကိုတညာအိတ်လာမှာလူတယောက်ဆန်လို့စီဘူးနှလုံးလောက်ဆိုမလောက်ဘူးလားမလောက်တာဗျဟင်တတင်းလောက်ယူလာတော့မပူဘူးလားအဲ့လကနေဘူးဒီလိုပဲဒါနနဲ့သီလကအဲ့ဒီခကြီးသွားမယ်နိဗ္ဗာန်မသွားခင်အတွင်းရိတ်ခါပဲဟုတ်နော်ရိတ်ခါပဲ မကျင်းနာနဲ့ရိတ်ခါယူသွားပြီးဘယ်သွားမယ်လို့ဟိုလမ်းစဉ်မပြောရင်တော့ရိတ်ခါတွေတော့ယူပြီးပြီးအဲလက်ထဲမှာတော့ဟိုဆန်လေးနိုးစီဘူးနှလုံးပေါ့ဒါနာတစ်ခုသီလတစ်ခုဆိုတော့ဟုတ်ကလားဗျနိုးစီဘူးလေးနှလုံးတော့ကင်လို့ဘယ်သွားမယ်လို့ခရီးစဉ်မရှိရင်တော့ဟင်နိုးစီဘူးလေးနှလုံးကင်ပြီးတော့ဟင်ရနေပါပါဟင်တော့ရနေမှာဗျဟုတ်ပါ ဟုတ်ကလားဟင်ဟင်အဲနို့ဒီဘူးကြီးနှလုံးကရနေတော့ဘယ်ရောက်မှာတယ်တော့ခင်ဗျဘယ်ရောက်မှာတယ်တော့ခင်ဗျလောက်ကရောမယ်ခုမှခင်ဗျရနေမှာတော့ခုနတော့ဟုတ်ကလားဗျာအောင်မခင်ဗျားများရနေမှာလားလို့ဟုတ်ကလားဗျာဟင်ဒါနနဲ့သီလကိုတို့ဒါကရိတ်ခါအတွက်ပဲကိုဟင်ဒါနက လူနဲ့နတ်ဖြစ်တဲ့နေရာမှာသူကစီးစိမ်တို့ကိုယူပါလားဒါနပါမှာတို့ကရိခါတို့ရှိမှဟိုကြလည်းကိုမကြောက်မကြကိုလူလူချင်းလူတိုင်းလူတိုင်းစားခြင်းစားသုံးခြင်းတို့ဖြစ်နေတာကိုတီလာကလူဘဝနတ်ဘဝကိုရောက်တဲ့နေရာ ချမ်းချမ်းသာသာနေဖို့ကိုကသူ့တက်တမထာမှာသူကကိုယ်တက်မတမှာပေါ့ကိုကသူ့ဟာခိုးမထားမှာကိုဟာသူများမခိုးမှာပေါ့ဟင်ကိုမတကိုဟာမခိုးမှာကိုလည်းချမ်းချမ်းသာသာနေရမှာပေါ့ သီလကဘဝချမ်းသာဖို့ရာအတွက်နော်ဟုတ်နော်ဟင်ဟင်ဒါနကအဲ့ဒီချမ်းသာတဲ့ဘဝလေးကိုမတောင့်မတနဲ့သုံးမှုရာဒါလေးတော့ပဲရှိတယ်နှုတ်မှုနှလုံးပဲရှိသေးတယ်ဟင်ဟုတ်ရတော်ပလားသလောက်နဲ့တော်သေးပါဘူးအခွင့်အရေးဒီလောက်နဲ့တော်ပလားဟင်ဟုတ်ကလားဗျာဟင်အဲတို့ပြောတော့သားမတော်ပြောတာအိမ်ကြတော်နေမဒါနဲ့ပြီးနေမှာ ဟင်ဟွာလာဖုန်ကြီးလေးလာလိုက်ပကံလေးနဲ့ပက်ကနေလောင်းလိုက်အိမ်ပြန်ပြီးအေးအေးအိမ်နဲ့ဝင်ပြီးမိမိကြီးနေလိုက်နေဟင်ဟင်ဟင်ရှေ့ဆက်ဘာလုပ်တော့ကြံနေတာပဲမဟုတ်လားဟင်နှုတ်စီဦးကြီးနှလုံးကင်ဘာလုပ်တော့ဆက်တဲ့ပြောပြီးရနေတာဟုတ်ကလားဗျအဲဟင်လောက်ရအောင်မှာပြီးနေဦးပြီးနေဦးပြီးတော့သူတာဝန် ခမည်းတော်ဇီကုန်းမှာလည်းနှစ်ခုရှိတယ်ကျွတ်တို့မှာလည်းနှစ်ခုရှိတယ်ဘုံကြီးမှာလည်းနှစ်ခုဟင်တို့နောက်လိုက်တွေလည်းနှစ်ခုပဲဟုတ်နော်တက္ကဒကမာများကတန်ဃာများကအကျွတ်အလွတ်လုံနိုင်ဖို့ရာအတွက်ထောက်ပံ့ဒါနံပါတ်1တက္ကတောင်အခုဌာနထောက်ပံ့လားဈေခါထောက်ပံ့လားဒါတော့တန်ဃာတော်များကျင့်ဖို့လေ တကယ်လို့တန်ခါကိုယ်တိုင်ကခုနပြောလို့သူကိုယ်တိုင်ကိုထုံကြီးကိုင်ဟာထေကြီးကိုင်ဟာဟိုခိုက်တန်းကြီးကိုင်ဟာဆိုင်မော်တက်ဟာဆိုရင်ရှေ့ကိုအကျိုးလို့ဘာလုပ်တာပါမလဲလုပ်တာအောင်လို့ထောက်ရတာဟင်အဲ့တော့ယဟန်ဘက်ကအဲနံပါတ်1ကသူတို့ထောက်တာယူပြီးကျင့်အောင်မှာဟုတ်နော်ဟင်ပရိယာနဲ့မိဘုံကိုရှားရတာထင်တယ်ဟင်ပရိယာကတို့ကိုခင်းသွားမဲ့မိဘုံကိုကြည်တာလေ ဟုတ်ဗျာကျင်လေးကျင်လေးကျင်လေးပရိယကိုကျင်လေးကိုသင်သင်ပြီးရင်ပฏิပတ်နဲ့အဲ့ဒါကိုတဖန်ပြန်ပြီးဟိုစာနဲ့သိတဲ့ဟာကိုတဖန်ပြန်ပြီးကျင့်တာကိုပฏิပတ်လို့စာလို့သုံးပฏิဆိုတာတဖန်ပฏิကပြန်ရောက်တာစာတွေးကနေကိုတွေးကိုပြန်လောက်တာကိုပฏิပတ်လို့သုံးဟုတ်နော်ဟင်ပฏิပတ်နဲ့ကျင့်ကျင့်ပြီးတော့ကို ကိုကိုယ်တိုင်စာတိကပညာတိကိုဗျအဲ့ဒါကိုကိုကိုယ်တိုင်ထိုးထွင်းသိမှပညာတိကို ဟင်ထိုးတွင်းတိကိုသွားရမှာဟုတ်ဗျာတိပြီးရင်ဒါရဟန်းဘက်ကနံပါတ်1တောင်းကြည့်ပြီးထင်တယ်လူဘက်ကလည်းရိတ်ခါထောက်တာနံပါတ်1တောင်းကြည့်ပြီးထင်တယ်ရဟန်းကနေတခါဒုတိယနံပါတ်2ကို ပြန်သွားရတယ်ဒီလမ်းကိုဒီလိုသွားဒီလိုလုပ်ဒီလိုကျင့်အာယုံကိုဒီလိုယူတခါပြန်ပြီးတော့ပြရအောင်ပါတဲ့ဟုတ်ကလားဗျာတန်ရဟန်းဘက်ကနံပါတ်2တောင်း အဲ့ဒီခါကျတို့ဇီကုန်းတွေကတခါအဲ့ဒီတိုင်းတခါကျင့်ရအောင်မှာတဲ့ဗျနာမနှစ်တောင်းနာမနှစ်ရောက်ဖလားဟင်မရောက်သေးဘူးတဲ့ဗျာကဲဟင်ကဲနှုတ်ဒီခွေကြီးနှလုံးကိုင်းပြီးဘယ်လိုဟင်နှုတ်ဒီခွေကြီးနှလုံးကိုင်းဘယ်လိုဟာဟုတ်ကလားဗျာဟင်ဟင် တာစီကဝါလာဆွဲကြတယ်ထင်တယ်ဟင်ရှိကနေတာစီကဆွဲကြလာလုပ်နေဟင်ဟင်ဟင်ရှိကနေဆွဲကြလာလုပ်တာထင်တယ်ဟုတ်ကလားဗျအဲတို့ကကြင်ရအောင်မှာဟုတ်လားဒါနကရိတ်ခါပဲဒါနနဲ့သီလကရိတ်ခါပဲရှိသေးတယ်တွားမခရီးရှိသေးတယ်ဘယ်တော့မှတော့တို့နိဗ္ဗာန်ထင်တယ်ဟုတ်ကလားအဲလူဖြစ်တော်ဟောချမ်းသာလားလူတွေဟုတ်ကလား ဟင်ချမ်းသာဘူးနော်ကိုတော့ချမ်းသာတယ်ထင်နေတာဒုက္ခနဲ့ရင်းနေရတာသူဘောဓိရာသာကုမာရမင်းသားပြောတဲ့အတိုင်းဆိုရင်တော့ဒုက္ခတမသားလူချင်းတာကိုဒုက္ခတရားသားနဲ့ရင်းရပါတယ်ဟုတ်နော်ဟင်တို့တော်ပြောပြောလို့ရှိရင်တော့ဟိုတို့နတော်ပြားသူချက်မဲ့ထမင်းအိုးကိုကဆုံတယုံကတရတာမိမှုရတာထင်တယ်ဘယ်ချင်းကမိမှုရတော့ပြုံးဆောင်ပြုံးဆောင်ကမိမှုရတာမဟုတ်လား ဟင်ဟင်နတော်ပြာသူချက်မဲ့ထမင်းအိုးကိုကဆုံနေုံကစပြီးတော့မင်းငွေရတယ်အဲ့ဒီကတည်းကဘာလို့မိုးလေးမျောပြီးထုံသွားပြီးထင်လဲဟင်အဲ့ဒီကနေပြိုးထောင်စိုက်ပြိုးဟင်နတော်ပြာသူချက်မဲ့ထမင်းအဲ့တော့ဒီနတော်ပြာသူကိုစားမဲ့တနတ်အတွက်ကိုအဲ့လောက်ထိဒုက္ခခံရတယ်ဟုတ်နော်ဟင်မြို့လည်းမြို့လိုက်ပါပဲကုဒုက္ခဓမ္မသားရဖို့ရကိုဒုက္ခဘလောက်ခံရတယ် ဒုက္ခနဲ့တို့လှုပ်နေကြတယ်ဟင်လူဖြစ်တော့လူဒုက္ခရှိသလိုနတ်ပြည်သွားတော့ဟောရှိမှာပဲနတ်ပြည်သူများများတင်မနေနဲ့ဇီကုန်းသူဇီကုန်းသားတွေရောက်သွားမှာအဲဇီကုန်းမှာညာဖြစ်သလိုဟိုမှာလည်းညာဖြစ်နေကြပါဟင်ဟင်နတ်ပြည်များချမ်းသာမယ်ထင်လားဟင်အဲဇီကုန်းနဲ့တောင်ဖိုးလိမ့်မယ်ထင်တယ်ဟိုဇီကုန်းမှာကိုလို့ကိုလို့သူ့လို့သူ့လို့နေလို့ညာမဖြစ်အားဘူး ိုနတ်ပြည်ကြတော့ဘာမှမလုပ်ရမှာပိုးကိုကြံဖြစ်လိမ့်မယ်ထင်တာပဲဟင်ဟင်အပူဆိုးမှာတယ်ဗျခဲ့ဟင်ပိုးတောင်ဆိုးမှာတယ်ဗျခင်ဗျာနတ်ပြည်နတ်ပြည်မြတ်ကောင်းမယ်ထင်လားဟင်ညာမဲ့ဖြစ်နေရမှာဗျအဲ့ဒီပါလေဒီကဟာရီဝါပါဗျဟင်ဗြမပြည်မှာကောချမ်းသာမယ်ထင်သလားဘယ်သွားလို့မှမချမ်းသာဘူးဟင်ပြီးတော့လူပြည်သွားတော့ခရီးဆုံးမလားဆုံးပါဘူး သေပြီးပေါ်ရအောင်မှာတို့ဟိုတနေ့တနေ့ရှိတဲ့အစွဲတိုင်းအဲ့ဒီအစွဲဆွဲရကိုတို့သွားလိုက်ရအောင်မှာဟုတ်ရကုသိုလ်ကကာအာယုံကောင်းရလို့ကုသိုလ်ဆွဲရင်တော့အထက်တက်ပေါ်ပလေအဲဒီကနေ့အာယုံမနဲ့တို့ရင်အာကုသိုလ်ဖြစ်လို့ရှင်တော့အောက်ပြန်ဆင်းရအောင်ဆိုပေါ်လေဟုတ်ကလားဗျသွားအောင်မှာသွားအောင်မှာခရီးဒီနေရာမှာလဲလူပြည်မှာလည်းမဆုံးပါဘူးနတ်ပြည်ရောက်တော့ဆုံးမလားဆုံးပါဘူးဗျာဓမ္မပြည်ကြတော့ကောဆုံးပါဘူးဗျာဘယ်သွားလို့မှမဆုံးဘူး ဟင်ဖရာလက်ထက်ကယဟန်တပါကလောကဘယ်မှာဆုံးတယ်ကိုလိုက်ကြတာဘယ်မှာဆုံးဟင်ဇံရတဲ့ပုဂ္ဂိုလ်ကသူ့အပင်ရင်နဲ့ကဘာခုကဘာတစ်ခုပေါ့လေခုတို့ဒီတိုက်ကြီးလေးတိုက်ကိုကဘာတစ်ခုခေါ်တာပေါ့ကဘာတစ်ခုကိုခြိတလှမ်းနေဟုတ်လားကဘာတစ်ခုခြိတလှမ်းနေနော် ကြီးဆက်တာအသက်120လုံးလုံးတကဘာကိုချီလှမ်းတလှမ်းနဲ့ဆက်တာသူအသက်120သာကုန်တယ်ကဘာမဆုံးဘူးတဲ့သာကဆိုတာလေအပြင်ကလိုက်လို့ကတော့ဘယ်မှမဆုံးဘူးတဲ့ဖရာကအတွင်းကလိုက်ရမှာမနောကလိုက်ရမှာထင်တယ်ဘဝဆုံးမှုမနောကလိုက်ရမှာဟုတ်ရဘဝဆုံးမှုအတွင်းကလိုက်ရမယ်တဲ့ဖရာက ဟုတ်ဗျာအဲ့တော့တို့ဒီအဆုံးကိုလိုက်ဖို့ရာအတွက်ဆုံးဖို့ရာဒုက္ခကိုသိမှလဲဒုက္ခကဆုံးရင်မှာကိုဒုက္ခမသိရင်ဒုက္ခဆုံးနိုင်ပါမလားဟုတ်နော်ဒုက္ခသိမှဒုက္ခဆုံးရင်သိပုရှိမှာပေါ့ဒုက္ခမသိဘဲနဲ့ဒုက္ခဆုံးရင်သိမဖြစ်နိုင်ဘူးဟင်ဒါတွေလည်းဖိုးသူတော်ဒီလူနေမှာပါ ဟိုနောင်ဦးဆရာတော်ကြီးအဲတော်ထွက်တော့ဟိုနောင်ဦးဟိုဘယင်စားတော့တွေစားရတာဟုတ်ဘယင်စားတော့တွေကိုဘုသူတော်ကချက်ပြုတ်ကျွေးစားရတာအဲတော့ဘဆရာတော်ကြီးကအဲဒီအသာဟင်းတွေငါးဟင်းတွေဟင်းကောင်းတွေနဲ့စားကန်နေကြလို့ရှိရင်ညီးဆိုပဲอืมဒုက္ခဒုက္ခဒုက္ခဟင်အဲ့ဒါမိဒီကုတ်ထဲကဘုသူတော်ကကြတော့ဒီဒုက္ခမျိုးတော့သူတော်တို့ခံစားလိုက်ခြင်းပဲ ဟင်ဟင်ဒုက္ခမသိတော့သူတော်ကောဖိုးသူတော်ဖြစ်ကြအောင်မပြဟုတ်လားသိလားဒုက္ခဟောဟင်ဟင်ဟင်ဒုက္ခကိုမသိရင်ဒုက္ခလူကြောင်းကိုမလောက်ရှင်ဘူးနော်ပဇာပြောပြောနေတာနိဗ္ဗာန်ရပါလို့ရှိကဟိုရထားတော့သာဆိုနေတာတကယ်ခုသွားမလားဆိုမသွားနိုင်ဘူးဟုတ်နော်ဒုက္ခမှန်တည်တည်ပဲနဲ့ ဒုက္ခသိမှသွားခြင်းလားဟင်ဒုက္ခသိခြင်းရင်ကိုယ့်ကိုယ်ကိုပြန်ကြည့်သမ်းပါကိုယ့်ကိုယ်ကိုမကြည့်လို့ကိုယ်ဒုက္ခမသိတာဟုတ်နော်ဟုတ်နော်ဒုက္ခသိခြင်းကိုယ့်ကိုယ်ကိုပြန်ကြည့်ခိုင်းတာအဲ့ဒါအတွင်းလန်းကနေဒုက္ခဆုံးခြင်းရင်အတွင်းလန်းကသွားကွာလောကဆုံးခြင်းရင်အတွင်းလန်းကသွားကွာဆိုဘုရားပြောတာဒါလေဟုတ်နော်ဟင်တို့သာတို့တော့ပါတော့ဒုက္ခကိုဣရိယာပုဂ္ဂ ဟိုဖုံပေးထားတယ်လို့စာကဆိုတယ်ဟုတ်ဗျာအေးထင်ရပါအဲများလို့ဒုက္ခဖြစ်တော့မတရားလိုက်တာမဟုတ်ဘူးလားဟင်ထိုင်တာတောင်ပဲဒီလူလေးထိုင်တာကဒုက္ခပြတော့ခန္ဓာကဒုက္ခမပြဘူးလားပြပြအဲ့တော့ဟိုလူလေးပြင်းထိုင်တာမဟုတ်ဘူးလားဒီလူလေးပြင်းထိုင်တာဟိုလူလေးပြင်းထိုင်တာဒုက္ခကိုဣရိယာပုကဖြုတ်ဖုံးတယ်လို့စာကဆိုတာဟုတ်နော်ဟင်ရပါများတော့ထိုင်တာမဟုတ်ဘူးလား ဟင်ထိုင်ရပါများတော့ပြစ်လဲအိတ်ထားမဟုတ်ဘူးလားအိတ်ထားတော့ဒီဒီဘက်ညောင်းတော့ဟိုဘက်လှဲ့တာမဟုတ်ဘူးလားဒုက္ခကိုဣရိယာပုဖုံးထားလို့အဲ့တော့တို့ကဣရိယာပုမပြင်ဘဲနဲ့ဒုက္ခကိုမြင်အောင်ကြည့်တာကိုယ်စိတ်အတွင်းကနေသွားတာလေဒုက္ခသိရင်ကိုကိုကိုပြန်ကြည့်ပါဟုတ်တော့ကိုဟာတော့ဒုက္ခမသိတာကိုကိုကိုပြန်မကြည့်လို့ဟုတ်နော်ကိုကိုကိုပြန်မကြည့်လို့တို့ဒုက္ခမသိတာဟင် ဟိုခန္ဓာဖြစ်စဉ်တွေကတော့ဗျာခင်ဗျားတို့ဒါကဟိုရေးဒါတွေကြတွေ့ပါလိမ့်မယ်ဒုက္ခကတော့ကိုယ်ခန္ဓာကြီးကတော့အဲ့ဒီခါကျမှသိပါတယ်ဟုတ်ဗျာဒုက္ခတိမဒုက္ခဆုံးရာကိုရောက်ခြင်းလေဟုတ်ဗျာအဲ့တော့တို့ဒါနာလေးနဲ့ရိတ်ခါတို့သီလနဲ့ရိတ်ခါတို့ယူပြီးပြီယူပြီးရင်ဒုက္ခဆုံးတဲ့နေရာသွားဖို့လိုအပ်တယ်နော်ဟင် ဘယ်သွားမှာလဲဆိုဒုက္ခဆုံးတဲ့နေရာသွားမလို့ဒုက္ခဆုံးတဲ့နေရာဆိုတာလောဟိုတော့ဘဝဆုံးတဲ့နေရာပြောတာထင်တယ်ဘဝရှိရင်ဒုက္ခရှိမှာမဟုတ်ဘူးလားဟင်ဘဝဆုံးတဲ့နေရာသွားဖို့ဒါထင်နော်ဟင်နှုတ်စီခွက်ကလေးနှလုံးကင်ပြီးမပြီးသေးဘူးထင်တယ်ဟင်ဟင်လာဆုံးသွားမလို့ဟိုတော့ဒုက္ခဆုံးသွားမလို့ဒါမှမဟုတ်တို့ဘာနဲ့ပြောရင်တော့ဒုက္ခရိပ်မြုံသွားမလို့ဟုတ်လား ဒုက္ခရင်ယုံသွားမလို့ရည်ရွယ်ချက်ရှိရအောင်မှထင်တယ်ရှိရပါဘူးဟင်နိုးဒီကွယ်နှလုံးဒါနနဲ့သီလကင်ပြီးပြီဒုက္ခဆုံးရာကိုသွားမလို့ရည်ရွယ်ချက်ရှိရအောင်မှရည်ရွယ်ချက်ရှိပြီးရင်လည်းပြီးရောလားဒုက္ခဆုံးတဲ့ဘက်ကိုခြေဦးလှည့်ရအောင်မှခြေဦးလှည့်တဲ့နေရာသာမျက်နှာလှည့်မိမှာပေါ့ခြေဦးမလှည့်တဲ့နေရာမျက်နှာလှည့်ပါမလား အဲ့တော့ဒုက္ခဆုံးတဲ့နေရာကိုကြည်ဥလှဲ့ဖို့လိုအပ်ပါသေးလိုအပ်ဖို့လားဟင်ဒီအနုဒီကိုဒီနှလုံးနဲ့ပြီးပလားမပြီးသေးဘူးဗျတို့ဖယ်သွားမယ်ဆိုတဲ့ရည်ရွယ်ချက်ရည်ရွယ်ချက်ပြောပြီးရင်အဲ့ဒီဘက်ကိုလည်းတို့လှဲ့ရအောင်မယ်ဟုတ်နော်ကြည်ဥလှဲ့ကြသမ်းပါအောင်လှဲ့ပလားဟုတ်ပါမလားဟဲ့ဟင် ជីဦးလှဲ့ပလားတို့ဟာတွေဇီကုံနေမိရမှာជីကဆွဲကြမေးလို့တော့ရမှာမဟုတ်ဘူးဟင်ဟင်ဟင်ဘယ်လိုကြီးများလဲထားတော့ဟင်ဟင်ဘယ်လိုကြီးများလဲထားတော့ခုနကတို့ပြောတာဘုရားကလောကဖုံးရင်ရင်အတွင်းကခန္ဓာတွင်းကသွားกว่าဟုတ်နော်ဟုတ်နော် ခန္ဓာတွင်းကသွားရမှာဟုတ်ဗျခန္ဓာတွင်းကသွားဆိုတော့ရိတ်သာသွားဖို့တရားထိုင်ဖို့ဇီဝတွေပြည့်ဖို့ဒီလိုမဟုတ်ပါဘူးဒီလိုမဟုတ်ပါဘူးခုနတို့ပြောတဲ့စကားလေးတစ်လုံးပြမှတ်လိုက်ရင်သိပါလိမ့်မယ်ကိုကိုကိုပြကြည့်ပါဆိုတာလေဟင်ကိုလို့တာကိုပြမှတ်ခိုင်းတာထင်တယ်ဟုတ်နော်ဟင်ရှိနေတဲ့ခန္ဓာကတော့ဈေးရောင်းရမယ်ခန္ဓာကဈေးရောင်းနေပါလိမ့်မယ် ဟုတ်လားဟင်သူ့တင်ညာကသူသိပြီးသားပါတင်ညာခန္ဓာနဲ့ဝိညာဉ်ဝိညာဉ်နဲ့ခန္ဓာကသူ့ခန္ဓာအလုပ်ကိုသူလုပ်ပါလိမ့်မယ်တို့တတိနဲ့ပညာကကိုယ်လုပ်ကိုကိုလုပ်ဖို့ကိုယ်ခန္ဓာပြန်ကြည့်ဖို့ပြောတာလေဟုတ်လားဒီလိုဆိုရင်တော့သူ့ဘက်ကိုချီဦးတဲ့ဦးထင်တယ်ဟင်မှပါမှပါမှသားမှအမှတ်တကူပါတခြားဘာမှလုပ်ပြီးဖို့တော့မကြိုးစားပါနဲ့မှဆန်းပါဟုတ်ဗျ အာထုတ်ခါသာပုဂ္ဂိုလ်ဟာဘယ်လောက်ပဲမှတ်နေနေစိတ်ကမနေပါဘူးမှတ်တဲ့နေရာစိတ်မရှိပါဘူးမရှိရင်နေပါစေမှတ်ပါမှတ်ပါအမှခိုင်းတာပါဟုတ်ဗျမှတ်တာဆိုတာကြည်တာရှုတာပြောတာမဟုတ်လားကြည်တယ်ရှုတယ်မှတ်တယ်အဲ့ဒါတတိယသကလုံးကြီးတဲ့ကိုလှုပ်တာကိုမှတ်ပါဒါပြောတာထင်တယ်ကိုလှုပ်တာကိုမှတ်ပါကိုလှုပ်တာကိုမှတ်ပါဒါပြောတာထင်တယ် ဟင်ကိုကကောမလုံတဲ့ချိန်ရှိလို့လားမျက်စိနှလုံးပွင့်ခြင်းကမိတ်ချိန်တွင်လုံနေကြတာပဲဟာလုံချင်တာလုံသားမှတ်ပါကိုလိုတာကိုမှတ်ပါကိုကိုပြန်ကြည့်ပါကိုလိုတာကိုမှတ်ပါကိုလိုတာကိုကိုပြန်ကြည့်ပါဒါပြောတာထင်တယ်ဟုတ်နော်လုံပါလုံเสียရှိတာလုံပါကိုကိုပြန်ကြည့်ပါကိုကိုကိုပြန်မှတ်ပါဒါပြောတာထင်နော်ဟုတ်နော်ဒါလေးပြောတာပါဟိုရိတ်သားသွားဖို့ပြောတာမဟုတ်ပါဘူး ဥပုပ်ရဲ့ချိန်ဆောင်မှုပြောတာမဟုတ်ပါဘူးအလုပ်တွေကိုဖြစ်ဖို့ပြောတာမဟုတ်ပါဘူးကိုကြောင့်ကိုသိချင်ဒါအတွင်းကသွားတာတဲ့နော်ဒါချစ်ဦးတဲ့ချစ်ဦးလဲဘယ်တော့ဒုက္ခဆုံးရသွားမလို့ဒါမို့ဒုက္ခရိပ်မြုံတို့လားဟုတ်နော်ဒုက္ခဆုံးရသွားမလို့ဆိုတာနဲ့ဒုက္ခရိပ်မြုံတို့ဆိုတာအတူတူထင်တယ်နော်ဟုတ်နော်အဲ့ဒီသွားမလို့ချီဦးလဲရအောင်မလို့ဟုတ်ဗျာလှဲ့လိုက်တော့ ဒီအမှတ်ကိုမှတ်နေရင် အမှတ်ကဘသူတာဝန်ယူတော့မတွေးဖြစ်ထဖို့တာဝန်ယူတာဟင်အမှတ်မရှိရင်တွေးမှာပဲဟုတ်နော်တို့ဇီကုန်းနေဖြစ်နေတဲ့ဒုက္ခတကြသားမှာပဲ့ပင်းတွေဟာတမတ်တမပူဘူးသုံးမကတွေးလို့ဖြစ်တာဟုတ်မဟုတ်ဟုတ်ပါဘူးဟုတ်မဟုတ်စစ် ပက်ပင်းတွေ့တယ်တမတ်တမပိုးဘူးနော်တကယ်လောကဓာတ်နဲ့တွေ့လို့ခါတဲ့ဒုက္ခတမတ်တမပိုးဘူးသုံးမှတ်ကတွေးလို့ဖြစ်တာဟုတ်နော်ဟုတ်တယ်နော်တွေ့ပါခင်ဗျားတို့လုတ်ခဲ့ကြတာလေနောက်ပြန်တွေးလို့ဖြစ်တာငါးမူလောက်ရှိတယ်အတိတ်ပြန်တွေးလို့နောက်ကျောင်းပြန်တွေးလို့ဖြစ်တာငါးမူရှိတယ်နော်ဟုတ်မဟုတ်ငါဘယ်တော့ငါဘာလုတ်ခဲ့မိလို့ကွာဘာသာမလုတ်ခဲ့မိရင် ဟင်ဒုက္ခကြုံရင်လေဒါမို့ငါဘာမလုပ်ခဲ့မိလို့ကွာဘာသာလုပ်ခဲ့ရင် နောက်ပြန်တွေးလို့ဖြစ်တဲ့ဒုက္ခငါမူသားရှိသနော်ရှေ့မျောပြီးယာနိုးယာနိုးနဲ့တမသားရှိသနော်မရောက်သေးတဲ့နေရာကိုလှမ်းပြီးမျောတဲ့ဟာအမျောတမသားရှိတဲ့ဟင်နောက်ကဟာပြန်ပြီးဒုက္ခခံရတာကသမြုံပြန်တာငါမူသားရှိတဲ့ပဲပင်းကဘလောက်တော့ ဓမ္မတက်မပူဘူးအဲ့ဒီဓမ္မကိုဖရာလည်းခံရပါတယ်ယဟန္တာလည်းခံရတယ်အကုန်ခံရတယ်နော်ဖရာကိုဖရာလောကဓမ္မခံရဘူးလားခံရတာပဲဟုတ်နော်သူတို့သူတို့ဓမ္မသားရှိတာအဲ့ဒီဓမ္မသားပေါ့ဒုက္ခကိုဒုက္ခမှန်သိတဲ့အတွက်တတိနဲ့ကျော်သွားတယ်ဖရာကယဟန္တာကတတိနဲ့ကျော်သွားတယ်ဟင် ဒုက္ခဒုက္ခဒုက္ခမှမသိတော့အဲ့ဒါလိုက်ပြီးရာလုံးရင်လုံမယ်မိတ်လုံရင်လုံမယ်ထင်တယ်ဟင်ဒုက္ခကိုပဲလိုက်ပြီးရာလုံးထားမဟုတ်ဘူးလားဒုက္ခကိုပဲလိုက်ပြီးမိတ်လုံထားမဟုတ်ဘူးလားဒုက္ခမသိတော့ဒုက္ခဒုက္ခမှမသိတော့ဖျားတဲ့ယာနာတော့ငုတ်ငုတ်မှန်းပြီးတော့ငုတ်ကြော်သဘောဟင်ခလုတ်ခလုတ်မှန်းပြီးတော့ခလုတ်ကြော်သဘောဒုက္ခငုတ်ငုတ်မှန်းသိလို့လားဟင်ငုတ်မှန်းပြီးတော့တိုက်သဘောဒါပဲกว่าတယ် ခါရတာတမတ်တမပုတ်ဘူးအဲ့တော့ဒီတမတ်ကိုဒီကိုကိုကိုကြည့်လေတဲ့ပုဂ္ဂိုလ်ဟာဒီတမတ်မကြောနိုင်ဘူးလားကြောနိုင်တာနော်ဒုက္ခဖြစ်လဲဒုက္ခကြောနိုင်တယ်ဟုတ်ဗျာဟင်ဒုက္ခဖြစ်လဲဒုက္ခကြောနိုင်တယ်ဟုတ်ဗျာဟင်အဲအဲ့ဒါတို့ဒုက္ခလမ်းဆုံးကိုသွားဖို့ရာအတွက်သမထလို့ပါလို့တော့တတိကသမထတောင်းယူတယ်နော်တတိနဲ့မှနေတွေးဦးမလားဗျ မတွေးရင်ကိလေသာငြိမ့်တာပဲလေတမထအငြိမ့်တာပြောတာလေဟင်ဟင်ဒီနောက်ကအတိကနေပြီးတော့ဝိပဿနာပေါ်ပါလိမ့်မယ်ဒုက္ခဆုံးကိုဝိပဿနာကပို့မှာတတိနောက်ကအတိကပို့လိမ့်မယ်ဟုတ်နော်ဟင်တတိကခုနကဟိုလမ်းပေါ်ကိုတင်ပေးတာထင်တယ်ဟင်လမ်းပေါ်ကိုတတိကတင်ပေးပါလိမ့်မယ်မှတ်ပါမရခြင်းနေမှတ်ပါမသိခြင်းနေမှတ်ပါမှတ်ပါများလာရင် မတိဘဲနေလို့ကိုမရဘူးဟုတ်နော်အတွေးတွေဘလောက်ပဲသွားနေနေတို့ကတို့အမှမှတ်နေပါအတွေးတွေသူ့နောက်ကိုတတိမပါရင်အရာသာခံလို့မရဘူးမှတ်ကြည့်ပါဟင်သူ့နောက်ကတတိပါပြီးမှသူကအရာသာခံလို့ရတာကိုသူ့နောက်ကတတိမလိုက်ရင်သူအရာသာခံလို့မရဘူးအရာသာခံလို့မရရင်ဒီတတိနေရာလာကတ်တော့တာပဲ နော်တတိနေရာသူလာကတော့မှာပေါ့ဟိုအပြင်ရတာကာမရတာမတွေ့ရင်ဒီဓမ္မရတာဝင်ဖော်စားလိမ့်မယ်ဟုတ်ဗျာအဲ့တော့ဟိုမတိရကောင်းလားကြောင့်မလုပ်ပါနဲ့ဟုတ်ကလားဘာမှမတွေ့ပေါအောင်လို့မစင်စားပါနဲ့ဟုတ်နော်မှန်ပါအမခိုင်းတာထင်နော်မှန်တယ်ကြည်တယ်ရှူတယ်အတူတူအဲ့ဒါကိုကိုကိုပြန်ကြည့်ခိုင်းနေတာထင်တယ်ဒုက္ခဆိုတာဟုတ်မဟုတ်ဒုက္ခဆိုတာဟုတ်မဟုတ် ဟုတ်နော်ဟင်ဖရာဟောတဲ့ဒုက္ခဟုတ်မဟုတ်တို့ထင်နေတဲ့ဒုက္ခဟုတ်မဟုတ်ကိုကိုကိုပြန်ကြည့်ခိုက်ဟုတ်တယ်ဗျဟင်ကြည့်ရအောင်မယ်တို့ဒီဒါနာလေးသီလလေးနှုတ်ဒီကွယ်နှလုံးနဲ့မပြီးနဲ့ဟင်နှုတ်ဒီကွယ်နှလုံးခါရှိခါပဲရှိသေးတယ်ရှိခါပြီးရင်လမ်းကိုရွေးပါအောင်ဟုတ်နော်လမ်းရွေးပြီးရင်အဲ့ဒီကိုသွားမဲ့လမ်းကိုဆုံးအောင်သွားပါဟုတ်တယ် ဒုက္ခဆုံးခုနကတတိကလမ်းပေါ်တင်တာထင်တယ်အတိကလမ်းဆုံးကိုပို့မှာမဟုတ်ဘူးလားသဘောပေါက်ဘူးလားဟင်တတိကသမထတာဝန်ယူတာအတိကဝိပဿနာတာဝန်ယူမှာဟုတ်ဟုတ်ကလားဗျဟင်အဲ့တော့တို့ဒီလမ်းဆုံးလောက်ထိအောင်ကိုယ်ရိတ်ခါလေးလောက်ရင်တော်ရောပေါ့ဟင်ဟင်ဟင်မာမြိုင်တညာအိတာနှုတ်သူဘုံတလုံးယူခဲ့တယ်ဟုတ်ကလားဗျ ဒီတော့ဘောဟိုတရက်စာပါတော့ဘောဒါနနဲ့သီလနဲ့တင်ပြီးမှဆိုလို့ပြောတာဟုတ်နော်ဟင်ရိတ်ခါလဲယူပါဒါပြီးလမ်းကိုလဲယူပါယူပြီးရင် ပွားပါဟုတ်ဗျာသုံးဖို့ဒါနသီလဆောင်ရွက်ပါဒီရိတ်ခါယူပြီးရင်တမထထူတော်ပါတမထဆိုလို့ကြီးကျယ်မထင်မှန်းတတိမှတ်ထားပြောတာပါတတိမှတ်ရင်အတွေးမဝင်ဘူးအတွေးမဝင်ရင်အဲ့ဒါကိလေသာညှိနှာပဲအဲ့ဒါတမထပဲ စာနဲ့ပြောမနေနဲ့မှတ်တာမှအဲ့ဒီတိုင်းဟုတ်နော်အဲမှတ်ပါများသိလာလိမ့်မယ်သိလာရင်ဖြစ်ဖြစ်ဒီသွားသူမြင်ပြီးဖြစ်ဖြစ်ဆုံးဖြစ်ဖြစ်မုံလို့နဲ့သွားတော့မှာပဲလေဟုတ်နော်အတိကဝိပဿနာတောင်းဝန်ယူပါလိမ့်မယ်ဟုတ်ကလားအေးအဲ့ဒီတိုင်းလေးဆောင်ရွယ်ဗျာကဲနာကြစို့ေရနေရ ပေါင်းပေါင်းလို့ဆရာတော်ဘုရားကြီးကပူဇော်ရပါတော့ဆရာတော်ဘုရားကြီးသေတော် သူအများမြတ်တာပြုကြသောသူတော်ကောင်းအပေါင်းတို့လည်းပဲကိုဤချမ်းမာခြင်းစိတ်ဤချမ်းမာခြင်းဟုဆိုအပ်သောခါရဒုက္ခစိတ်တဒုက္ခနထာနာတို့ဖြင့်ပြီးဝကြပြီလေထိုချမ်းမာသောကိုချမ်းမာသောစိတ်တို့ဖြင့်လောကီလောကုတ္တရာနှပြသောအကျိုးတရားတို့ကိုခြားညာသာသာဖြင့်ယူဆနိုင်ကြပါစေသေတော်